ကထာအထာကထာပထမဥနံပါတ်250ကခန္ဓာတုမတသေရဂါထာဖွင့်ဖြစ်ပါရဲ့ဗျာဧကပုပ္ပံသစိတ်တဝါနာတိတိဝတာကောတိယောသကေသူပရိစ္ဆာရေတဝါသေတကေနာမိနေဘူးတော်ဆိုရက်ဒီဂါထာရေးဖွင့်ဖြစ်ပါတယ် အဲဒီဂါထာကိုခန္ဓာသုံးမနာမထေကရုပ်ဆိုပြီးတော့ထားတဲ့အတွက်ခန္ဓာသုံးမနာထေရဂါထာလို့အမည်ပေးပြီးတော့ထားပါတယ်အဲဒီခန္ဓာသုံးမနာမထေရဲ့အာထုပ္ပတိကိုရှင်းဥစွာဖွင့်ပြပြီးတော့သွားပါတယ်ခန္ဓာသုံးမနာမထေဤအလောင်းဟာလွန်ခဲ့ပြီးတော့ကဘာသိမ့်တဲ့ကဘုရုမုဒ္ဒရာမြတ်စွာဘုရားလက်ထက်မှာအမျိုးအိမ်တိန်အမျိုးသားတူဖြစ်ခဲ့ပါတယ် အဲဒီမျိုးသားသိကြလိမ့်မှာတဲ့အရွယ်လေးရောက်တဲ့အခါမြတ်စွာဘုရားလည်းပြိဋိဘာဆံတော်ပါပြီတဲ့ပြိဋိဘာဆံသွားလို့စေရီတော်များလည်းတည်ထားပြီးပါပြီအဲဒီစေရီတော်မှာသံတကူသားတော့ဖြင့်ဝရန္တာပြုလုပ်ပြီးတော့အကြီးအကျယ်ပူဇော်ခြင်းမှုကိုပြုခဲ့ပါတယ်အဲဒီမြို့သားဟာအဲဒီ သေတော်ကိုပူဇော်ခဲ့တဲ့ကောင်းမှုကြောင့်လူလောကနာလောကတွေမှာကြီးကျယ်သောစိတ်ချမ်းသာတွေကိုခံစားပြီးတော့ရှင်လီလာခဲ့တာကာသဝမြတ်စွာဘုရားလက်ထက်ကိုရောက်လာပါတယ်ကာသဝမြတ်စွာဘုရားလက်ထက်ကျတော့တူသောသူကျွဲအိမ်မှာဖြစ်လို့ဒီကာမရဏစွာဘုရားပြိဋိနိဗ္ဗာန်ဆံသွားတဲ့ခါကာလ ရွှေစေရီကိုရည်စူးပြီးတော့ဒီခါကာလမှာမင်းကပန်းပူဇော်ခြင်းမှုကိုပြုပါတယ်။ဒါကြောင့်မင်းကပန်းပူဇော်ဆိုတော့ရသမျှပန်းတွေကိုအဖိုးကြီးပေးပြီးတော့မင်းကဝယ်တော့ကမှားအမနာရှာပြီးတော့သွားပါတယ်။ပန်းကိုရဝေဟာမလွယ်ကူပဲဖြစ်ပြီးတော့သွားပါဒီခါမှာဒီမျိုးသားက တခုသောညာလေးပါးညာလေးပါးတပွင့်ကိုရအောင်အမှန်ကြိုးစားပြီးတော့ကိုများစွာပြပြီးဝယ်ရပါတယ်အဲဒီမှာဧကံခန္ဓာတုမနာဘုခံလို့ခန္ဓာတရာတော့ပါနေပါတယ်ဒီခန္ဓာတရာဒီနေရာမှာရှိဖို့ရလုံးမဲမထင်ပါဘူးသာခန္ဓာတုမနာမထေဆိုတဲ့နာမည်ကလည်းပဲဒီဒီခန္ဓာတုမနာဒီပန်းကိုအကြောင်းပြုပြီးတော့ခန္ဓာနေတာမဟုတ်ပါဘူး နှောင်နှားကြတော့သူကကျင့်နေပါတယ်အဲတော့ခန္ဓာသုမနာပုပ္ပဆိုတော့ညာလေးပါးခန္ဓာကတဝက်တစ်ပိုင်းညာလေးပါးတပွင့်လှူရတဲ့အထက်မှာတစ်ပိုင်းပဲလှူတယ်ဆိုတော့ဒါတော့သိပြီးတော့ယုတ်တိလည်းရှိမယ်မဟုတ်ပါဘူး။ဒါကြောင့်ဒီခန္ဓာကတော့ခန္ဓာသုမနာဆိုတဲ့မထေရနာမည်ကနေပြီးဒီမှာပိုးနေရလက္ခဏာရှိပါတယ်။အဲဒီညာလေးပါးတပွင့်ကို အဖိုးကြီးများစွာပေးပြီးဝယ်ယူပြီးတော့ပူဇော်ခဲ့ရပါတယ်စေတော်ကိုပူဇော်ရပါတယ်အဲ့တော့စေတော်ပူဇော်တယ်ဆိုတော့ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေအမြင်နဲ့ကြည့်မယ်ဆိုရင်အုပ်ပုံကြီးပူဇော်တယ်အဲကြောက်ပုံကြီးပူဇော်တယ်စသည်ဖြင့်ဒီလိုအထင်မြင်မှားပြီးတော့ပြောဆိုတွေလည်းပဲမှားတတ်ကြပါတယ်မှားအားဖြင့်ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေမှာ မြတ်စွာဘုရား၏ဂုဏ်တော်တွေမိမိတို့စွန့်ရင်အားရှိသလောက်နှုတ်တဲ့အာဂုံလည်းရနေပါတယ်။တရားရှိခိုးတယ်ဆိုရင်အဲဒီဂုဏ်တော်တွေကိုအောင်ပြုပြီးတော့ရှိခိုးကြပါတယ်။ဣတိပိသောဘဂဝါရဟံစရှိသည်ဖြင့်ဘုရားဂုဏ်တော်တွေမိမိတို့နှုတ်တဲ့ပြီးတော့နေရာမိမိတို့နဲ့လေ့ကျင့်ပြီးတော့ထားတဲ့ဂုဏ်တော်တွေနဲ့ဘုရားအစ် အဲပြိဋိဘာသံလွန်ပြီးတော့သွားတဲ့တရားစစ်ကိုအာရုံပြုပြီးတော့ကိုရှိခိုးကြပါတယ်စေတီတော်ဆိုရင်လည်းအဲ့ဒီမြတ်စွာဘုရား၏စေတီတော်ပဲအဲ့ဒီမြတ်စွာဘုရား၏ဓာတ်တော်မြတ်ကိန်းဝါရှိတဲ့စေတီတော်ပဲအဲ့ဒီဂုဏ်တော်ရာအစရှိတော့ကိုးပါးသောဂုဏ်တော်တွေနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားကိုရှိခိုးတယ်ပူဇော်တယ်လို့စေတနာအားဖြင့်ဂုဏ်တော်ကိုးပါးနဲ့ပြည့်စုံတော်မူတဲ့ဘုရားအစစ်အမှန်ကိုပဲထိရောက်ပြီးတကလားပူဇော်ခြင်းဖြစ်ပါတယ်ဒါကြောင့်ဒီလိုပူဇော်တာဟာ တက်တော်ထင်ရှားရှိတဲ့မြတ်စွာဘုရားကိုပူဇော်တာနဲ့အတူတူပဲအကျိုးရှိတယ်လို့ဒီကျမ်းဂန်များကပြဆိုပြီးတော့ထားပါတယ်။ဒါကြောင့်အဲ့ဒီဇေယျတော်ကိုဒီမျိုးသားပူဇော်ပြီးတဲ့ကာလအမတကြီးကျယ်တဲ့ပီတိသောမနာပါတွေလည်းပဲဖြစ်ပါတယ်။အဲဒီကုသိုလ်ကောင်းမှုရဲ့စွမ်းကြောင့်နတ်ပြည်ရောက်နတ်ပြည်ရောက်ပြီးတော့ နတ်ပြည်မှာဘယ်လောက်ကြာသလဲဆိုလို့ရှိရင်အပိတိဝတ္တကောတိရောဂရေ80နှစ်ပေါင်းဂရေ80ကြာအောင်အဲနတ်ပြည်နတ်ရွာမှာနတ်ချမ်းသာတွေကိုသူခံစားပြီးလာခဲ့ပါတယ်ဒီကောရဏမြတ်စွာဘုရားလက်တယောက်တဲ့ခါကာလကျတော့ပါဝါပြည်မာလာမင်းတို့ဤမင်းမျိုးထဲမှာပဲဖြစ်ပါတယ်အဲဒီမှာ သူအဲဒီမင်းမျိုးထဲမှာမွေးဖွားတဲ့ခါကာလအဲဒီအိမ်မှာမွေးဖွားတဲ့နေ့ခန္ဓာတက်ကရခန္ဓာတက်ကရဆိုတော့တကာကဲတွေတကာကဲကြံလုံးကြံကဲတွေအဲဒါကို ခေါ်ပါတယ်အဲဒီကြံလုံးကြံကဲတကာကဲတွေလည်းပဲဒီအိမ်မှာရပါတယ်သုမနာပုပ္ပာနိညာလေးပါးနေလည်းပဲ ဒီအိမ်မှာရပါတယ်အဲ့ဒါနှစ်ခုကိုအကြောင်းပြုပြီးတော့ဒီသရောသားကိုခန္ဓာသုမနာလို့မြည်ပေးပါတယ်ခန္ဓာအမိပေးခြင်းအကြောင်းကတော့ခန္ဓာသက်ကရသကာကဲကြံကဲရခြင်းအကြောင်းပြုပြီးတော့မြည်ပေးခြင်းဖြစ်ပါတယ်အဲသုမနာမြည်ပေးခြင်းကတော့မြတ်လေးပါးရခြင်းကိုအကြောင်းပြုပြီးတော့မြည်ပေးခြင်းဖြစ်ပါတယ်အဲဒီခန္ဓာသုမနာဆိုတဲ့အမျိုးသားဟာမြတ်စွာဘုရားပါဝတိစုံနာဤ ပရဥယျင်မှာတရင်သုံးနေတဲ့ခါကာလမြတ်စွာဘုရားတန်ချင်းကပြီးတော့တရားများကိုနာကြားရပါတယ်တရားနာကြားရတဲ့ခါကာလဘာသနာတော်မှာယုံကြည်သက်ဝင်တဲ့သရတရားကိုရာပြီးတော့သာနာတော်ဝင်ရောက်ပြီးတော့ရဟန်းပြုခဲ့ပါတယ်ရဟန်းပြုပြီးတော့ဝိပဿနာဘာဝနာအလုပ်ကိုအားထုတ်သဖြင့်မကြာမီပဲဘိညာဉ်6ပါးနဲ့ပြည့်စုံတဲ့ရဟန္တာပြုရောက်ပြီးတော့သွားပါတယ်တဲ့အဲ့ဒါကိုဒီမှာပရံ ပါဠိတော်နဲ့နှီးနှောပြီးတော့ပြသပါတာအလားတဖို့သောရောက်ပြီးတဲ့အခါကာလမိမိစေဘွားကိုပြန်ပြီးနှလုံးသွင်းလိုက်တဲ့အခါကာလခါတဘာညာစွာဘုရားစေရီတော်မှာပန်းပူဇော်ခဲ့တာကိုတွေ့မြင်ပါတယ်အဲပန်းပူဇော်ခဲ့တာဟာနတ်ပြည်နာရွာရောက်ချင်းအကြောင်းလည်းဖြစ်တယ် နိဗ္ဗာန်ကိုရခြင်းဥပနိစ္စအကြောင်းလည်းဖြစ်တယ်ဆိုတာကိုမြင်ပါတယ်အဲဒီလိုမြင်တဲ့အခါကလာဒီပန်းပူဇော်တာလေးကဟိုတုန်းကမများပါဘူးပန်းလေးတစ်ပွင့်ပါပဲအဲဒီပန်းလေးတစ်ပွင့်ပူဇော်တာနဲ့နတ်ပြည်နိုင်ပါလေးလည်းပဲနတ်ပြည်စဉ်လေးလည်းပဲအဲအနှစ်ပေါင်းကလေး80တိုင်းတိုင်းနတ်ပြည်နာရောမှာခံစားပြီးလာခဲ့ရပါတယ်ပြီးတော့နိဗ္ဗာန်ချမ်းသာကိုလည်းရပြီးတော့သွားပါတယ်ဒါတွေကိုမြင်တော့ဟိုတုန်းကပန်းပူဇော်ခဲ့တာဟာအင်မတန်ကို အစင်သင်းတာပဲအသင်းလျော်တာပဲလို့ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ဥဒန်းကျူးပါတယ်ဧကပုပ္ပံစစိတ်တဝါနာပိတိဝတ္တကောတိယောသကေတုပရိစာရိတဝသေတကေနာမိနေဟုတော်ဧကပုပ္ပံတခုသောမြတ်လေးပါးကိုမြတ်လေးပါးတပွင့်ကိုစစိတ်တဝါနာကတ္တဝမြတ်စွာတရားဤစေရော၌

ကာမဂုဏ်ချမ်းသာတွေကိုခံစားအသုံးဆောင်ခဲ့ပြီး၍ဣဒာနိကုခာကာလ၌သေတကိနာထိုပန်းပူဇော်သောကောင်းမှုဤကံကျွင်းဖြင့်ဝါကံကျွင်းနှင့်တကွပြိနေဘူးတော့ကိလေသာခါသိမ့်အပြီးတိုင်းငြိမ်းရသည် အာမိဖြစ်ပါပေတကားလို့ဒီလိုဥဒန်းကျူပါတယ်တဲ့ဒီကထာလေးကို

စွန့်ကြဲ၍အဲစွန့်ကြဲတယ်ဆိုတဲ့ဒီစွန့်ကြဲပြီး၍ဆိုတော့ဒီသွားပစ္စည်းကလည်းပဲအိမ်နဲ့မှသက်ပါတယ်လို့ပရိစ္ဆာကဟေတုဆိုပြီးတော့ထားဖွင့်ပါတယ်စွန့်ကြဲခြင်းဤဟူသောအကြောင်းကြောင့်စွန့်ကြဲခဲ့သောအကြောင်းအဲစွန့်ကြဲပူဇော်ခဲ့သောကြောင့်ဒီလိုနဲ့ပြရမယ်လို့ဆိုလိုပါတယ်အပိတိဝတ္တကောတိယောဒီနှစ်ရေအတွက်တွေဂရေစစ်ဆယ်ကဘယ်နှစ်နဲ့တွေ့ရမှာတော့ ပတုမအရင်နဲ့တွေ့ရမလားဒါဝင်သားနဲ့တွေ့ရမလားစသည်ဖြင့်ဒီမှာလည်းစဉ်းစားကြရကြည့်တော့မနုဿကရဏာယဝသနာပိတိကောတိယလူတို့ဤနှစ်ရည်အတွက်နဲ့တွေ့ရမယ်လူတို့ဤနှစ်ရည်အတွက်အပြင်အနှစ်ပေါင်းဂရေ80ဒီလိုဆိုပါတယ်တဲ့အဲဂရေ80ကာလပတ်လုံးလို့သစ္စာနာယောဂနဲ့ပြပါလို့ဖွင့်တော်ပါတယ်အဲ့ဒါလည်းပဲနာပြည်တွေဘယ်နာပြည်ကနေပြီးတော့ယူရမလဲလို့ဆိုရင်တော့ သတုကာမတက္ကေတုနာပြည်၆ထပ်ထဲကယူရမယ်ဒုတိယဒုတိယဖြစ်တဲ့နာပုံယူရမယ်ဒါရင်သနာပြည်လို့ဆိုလိုပါတယ်အဲဒါရင်သနာပြည်ဆိုလို့ရှိရင်တော့နှစ်ပေါင်းနာဘဝတဘဝတည်းဆိုလို့ရှိရင်လူတို့ဤနှစ်ရေအတွက်နဲ့၃ဂရေနဲ့၆သန်းရှိပါတယ်အဲတော့ဂရေ80ပြည့်အောင်ဘယ်နဲ့လုပ်ပြီးယူရမလဲဆိုတော့ပရာပရုပ္ပတိဝေဒနာအစဉ်စဉ်ထာဂထာဂဖြစ်တာတဲ့ထာဂထာဂဖြစ်တော့၃ဂရေ၆သန်းပေါင်း တွက်လိုက်မယ်ဆိုလို့ရှိရင်23ဘွားလောက်ရှိပါတယ်23ကြိမ်လောက်သူထားပြီးတော့ဖြစ်ခဲ့ပါလိမ့်မယ်။ဒါကြောင့်အဲသက်ကေသူလို့ဒီဆိုပေမဲ့လို့လည်းပဲတဲ့သက်ကေသူနတ်ပြည်ဆိုတော့ဟိုနတ်ပြည်နတ်ပြည်တွေအများလို့ဒီလိုမဟုတ်ပါဘူးတဲ့။ဒါရဏနတ်ပြည်တစ်ခုတည်းမှာပဲထက်ကထက်ကကြည့်လို့ဂုဏ်နဲ့ဆိုပါတယ်လို့ဒါလည်းပဲဖွင့်ပြန်တယ်လို့။ဒါရိဏသင်္ခါတိတက်ကလောကီဒါရိဏဟုဆိုတော့နတ်ပြည်၌ပုဏ္ဏပုဏ္ဏဥပ္ပဇနာဝေဒိနာအဖမထထ ဖြစ်သည့်အစွမ်းအားဖြင့်ဣတ္တဤရာနဲ့ဘုဝေသနာဘုဟုကိုတန်းဆိုသည်ဆိုပြတော့ပါနောက်ပရိစ္ဆာရိတဝါအဲဒါလည်းပဲခုနကနေပေးတဲ့အတိုင်းပါပဲသက္ကုသာသောဣန္ဒြေတွေကိုယူပါအောင်စရှိသောအာယုန်တွေမှာကျက်စားစီတဲ့ဥစ္စာအဲဒါကိုဆိုကျက်စားတယ်ဆိုတော့လည်းပဲအဲဒီအာယုန်တွေကိုခံစားသုံးဆောင်တာပါပဲဒါကြောင့်ဒုက္ခအနုပုဣတဝါလို့ထပ်ပြီးတော့ဖွင့်ပါတယ်နောက်သေတကေနာမိနေဘူးတော်ဆိုတာ သေတကေနအကျွင်းဆိုတာဘယ်လိုကြွရမလဲလို့ဆိုပုဗ္ဗပူဇာယဝေသနာပန်းပူဇော်သည့်အစွမ်းဖြင့်ဘုဒ္ဓကုသလစေတနာတို့ဖြစ်သောကုသိုလ်စေတနာတို့တွင်ဘဝတံပတ္တိဒါရကကာမတော်ဘဝတံပတ္တိကိုပေးသောကံမှသေတေနကျွင်းသောကံဖြင့်ပန်းပူဇော်တဲ့ကုသိုလ်တွေကဘဝချမ်းသာကိုပေးတဲ့ကံတွေလည်းပါပါတယ်တဲ့ဘဝချမ်းသာမဟုတ်ဘဲနဲ့အခုဒီကိလေသာငြိမ်းအောင်လို့ ဥပနိဒေသတိဖြင့်ကျေစုပြုတဲ့ကံလည်းပါပါတယ်အဲဒီကံနှမျိုးတို့တွင်ဘဝချမ်းသာဖြစ်စေတဲ့ကံမှကျွင်းတဲ့ကံအဲကိလေသာငြင်းငြင်းကိုကျေစုပြုတဲ့ကံလို့ဆိုလိုပါတယ်ဒါကြောင့်ဘဝတံပတ္တိဒါယကကမ္မတော့သေသေနာဘဝတံပတ္တိကိုပေးတဲ့ကုသိုလ်ကမ္မအကျွင်းကံလို့ဒီလိုဆိုလိုပါတယ် ယန္တတဝိဝတုပနိတယဘူတံတန်တနာယဝရတိအဲ့ဒါချင်းဝိဝတမေဖို့နိဗ္ဗာန်ဤဥပနိတဘရူပနိတပစ္စည်းဖြစ်တဲ့ကံကိုရည်ရွယ်ပြီးတော့ဆိုပါတယ်။နော်ဒီကံကတခုတည်းမဟုတ်လားလို့မေးစရာရှိတော့ဘူဟိတတပုပ္ပပရဝသေနပုဒ္ဒစေရဏအဲ့ဒီမှာရှေ့ကာလနောက်ကာလဖြစ်တဲ့စေရဏတွေအများကြီးပါပဲတဲ့။ပန်းတစ်ခါပူဇော်တယ်ဆိုရင်သူဘလောက်အာရုံပြုနေမှမသိပဲ။ပန်းမရခင်ကအာထုတ်နေတဲ့ န်းကိုရအောင်ရှားနေတဲ့ဇင်ကလည်းပဲရရှိမယ်ပန်းရတဲ့ခါကလာစီဒီဒီသွားနေတဲ့ခါကလာတွေလည်းအများကြီးနေမှာအဲဒီမှာစိတ်တွေအများကြီးပါပဲစိတ်ဆိုတာအမှန်မြန်တာပဲရစိတ်တွင်လျှာတစ်ပြေတွင်တော့ဂရေသိမ့်မကဖြစ်တယ်လို့ဆိုရတာကိုစေတနာတွေအများကြီးပါပဲအဲပူဇော်နေတဲ့ခါလည်းဘယ်တော့ကြာမှမသိဘူးပူဇော်ပြီးတဲ့နောက်ဝမ်းမြောက်ဝမ်းသာဖြစ်နေတာလည်းပဲစေတနာတွေအများကြီးဖြစ်ပါလိမ့်မယ်အဲဒီစေတနာတွေအများကြီးပါပဲလို့ပြတော့ပါတယ်ဒါဖြင့်

အကျိုးကျွင်းနဲ့တကွကိလေသာငြိမ်းနေတယ်ဘယ်လိုတော့ဆိုတော့အပရိခိနေယေဝသာသမေကာမဝိပါကေသာသမေကာမဝိပါကေထိုကံရဲ့ကျိုးသည်အပရိခိနေယေဝမကုံသေးမီပင်လင်အဲဒီပန်းပူဇော်တဲ့ကုသိုလ်ကြောင့်ဖြစ်တဲ့အကျိုးပေးဟာမကုံသေးပါဘူးတဲ့အဲဒီကံအကျိုးပေးမကုံသေးခင်အတွင်းမှာပဲခုအဲကိလေသာငြိမ်းတဲ့အရဟတဘုနိဗ္ဗာန်ကိုမျက်မှောက်ပြုရပါတယ်လို့ဒီလိုဆိုလိုပါတယ် အဲနိဗ္ဗုဒ္ဓဆိုတာကလည်းခန္ဓာပြိနိဗ္ဗာန်လားလို့စဉ်းစားကြရရှိလို့ကိလေသာပြိနိဗ္ဗာန်နေနပြိနိဗ္ဗုဒ္ဓသမီဆိုပြီးကိလေသာပြိနိဗ္ဗာန်အပြင်ကိလေသာညင်းတာကိုဆိုတယ်ဆိုပြီးတော့ဖွင့်ပြပြီးတော့သွားပါတယ်ဒီတော့ဒီထေရကတာကလည်းပဲနောက်ပြန်များများမရှိတော့နောက်တစ်ခုလည်းပဲပြောက်ထားခြင်းပါလေတယ်ခန္ဓာသုံးနာမထေရထေရကတာကတော့ပြီးတော့ပါပြီနောက်စာမျက်နှာနာမှာ333က ဝန်လိယထေရဂါထာဝန္ဒနာအဲ့ဒီဖွင့်လည်းပဲဆက်လက်ပြီးတော့အတူရုပ်လျောက်ထားပါပထမကရည်ရွယ်ထားတဲ့အဲလျောက်ထားဝယ်ရည်ရွယ်ထားတဲ့ဂါထာဖြစ်ပါလားအဲ့ဒီမှာလည်းပဲမှတ်သားစရာကောင်းပါတယ်ဒုက္ခနိဗ္ဗာန်ဖြစ်ပါတယ်မေကတောပင်္စဒွာရယံခိတယံပတ္တကိယ သွာရေနာနုပိအနုပရိယေတတိကတယံတော်မူဝမူဝံဒိဋ္ဌာမေကတမာရာဝိနာဟိတေတံယထာပုရေနေဂိတောတိပညာယနေဝအတူရံဂမိတတိဒီကရဏကုဖြစ်ပါတယ်အဲဒီမထေရလောင်းကတော့စီစီသောဘုရားတွေထာမှာပြုအပ်ပြီးသောလွန်ကဲသောကောင်းမှုရှိခဲ့ပါတယ်သူတို့ဘဝမှာလည်းပဲကောင်းမှုတွေကိုစီးပူလာခဲ့ပါတယ် အဲ30တကဘာထဲမှာအမျိုးသားအိမ်မှာအမျိုးအိမ်အမျိုးအိမ်တစ်ခုမှာအမျိုးသားဖြစ်ပြီးတော့ဒီကြလိမ်မာတဲ့ရွယ်ရောက်တဲ့ခါကလာတခုသောကိစ္စရှိတာနဲ့တောရက်ကိုသွားအဲဒီတောရက်သွားတဲ့ခါကလာကြတော့နာရဒအမည်ရှိတဲ့ပစ္စေကဗုဒ္ဓမထေရမြတ်အဲပစ္စေကဗုဒ္ဓအရှင်မြတ် သစ်ပင်အောက်မှာသတင်းသုံးနေတာကိုတွေ့ရပါတယ်အဲ့ဒါတွေ့ရတော့ဒီညိုသရာပြေးပြီးတော့ကျူပင်များနဲ့ဇေယအဆောက်အဦလေးပေါ့အဆောက်အဦလေးလုပ်ပြီးတကလားအမိုးအဆောက်အဦလေးလုပ်ပြီးတော့ပေးပါတယ်ဆိုတော့ဒီသားကလောလောကူကူညာနေလို့ဖြစ်ပါလိမ့်မယ်ကျူပင်များနဲ့လုပ်ပေးရတယ်လို့ဆိုပါတယ်ဝါတော့မဟုတ်ပါဘူးပြီးတော့အမိုးကလည်းပဲ တိနေဟိမျက်နဲ့မိုးမျက်ဆိုတော့တဲ့ငယ်တို့ပါတော့အခုဟာကတော့တဲ့ငယ်တောင်ဟုတ်ချင်မှဟုတ်မှဒီတိုင်းချပြီးမိုးတယ်လည်းဖြစ်ချင်းဖြစ်ပါလိမ့်မယ်အဲ့ဒါတွေနဲ့မိုးပြီးတော့ဂျူတိုင်းအဲဂျူဂျူထီယာနဲ့ဂျူနဲ့မြက်မိုးပြီးတကလားအဆောက်ကလေးလုပ်ပြီးတော့ထူထမ်းခဲ့ပါတယ်ပြီးတော့အဲ့ဒီပစ္စည်းဝဘုရားရှင်မြတ်ဈဉ္ညာသွားတဲ့နေရာဌာနမှာလည်းပဲများခင်းပြီးတကလားဈဉ္ညာလည်းထူခဲ့ပါတယ်

အဲဒီဝန်လေးရပုံနာမျိုးသားလေးရရွရောက်တဲ့ခါကာလကျတော့အိန္ဒိယဝတိကအိန္ဒြေအလိုလိုက်ပြီးဟုတ်တော်ဖြစ်၍အိန္ဒြေအလိုလိုက်တယ်ဆိုတာကတော့အခုလောကီအာယုန်တွေကိုစိုက်စားတာကိုဆိုလိုပါတယ်ဇာလာဘဘာတင်းနေတယ်ကြီးစုပွဲတွေပွဲတွေလာနေပါလေလျှောက်ပြီးတော့လည်းကြီးအပန်းကောင်းတွေလိုက်ပြီးတော့လည်းနားထောင်ဒီပြင်အာယုန်တွေလည်းပဲအာယုန်ကောင်းတွေလိုက်ပြီးတော့လိုက်စားပြီးတော့နေတာလူငယ်လူရွယ်တွေရဲ့အလေးအထားသဘောမျိုးပါပဲ စောင့်စည်းခြင်းမရှိဘူးလို့ဆိုလိုပါတယ်အဲဒီလိုသင်္တွေ၅ပါးမင်းတွေ၆ပါးလိုလိုက်ပြီးတကားကနေထိုင်ပြီးတော့နေရင်သူကလျာဏမိတ်တာမိကောင်းဆွေကောင်းနဲ့ပေါင်းသင်းမိသွားပါတယ်ဒီလိုတစ်ခါတစ်ခါကြတော့လေမိကောင်းဆွေကောင်းနဲ့ပေါင်းသင်းမိပြီးတော့ဒီလိုပုဂ္ဂိုလ်ကလေဒီလိုကြိုတရားရသွားတာလေအခုကာလလည်းရှိပါတယ်အဲဒီမိကောင်းဆွေကောင်းနဲ့ပေါင်းသင်းမိတဲ့ခါကာလကြတော့ မိဘဆွေကောင်းကမြတ်စွာဘုရားထံကိုချင်းစိကဖို့တရားနာဖို့တိုက်တွန်းပြီးတော့မြတ်စွာဘုရားထံသူချင်းကပြီးဒီကရာတရားနာလို့အဲတရားတရားဖြစ်ပေါ်လာနဲ့သာသနာတော်မှာဝင်ရောက်ပြီးဒီကရာဉာဏ်ပြုပါတယ်ဉာဏ်ပြုပြီးတော့ဝိပဿနာဘာဝနာအားထုတ်လို့မကြာမမြည်သွင်းမဲ့ရာတဖို့ပေါ်ရောက်ပြီးဉာဏ်နာဖြစ်သွားပါတယ်ပါရမီရှိတဲ့ပုဂ္ဂိုလ်ဆိုတာဒီမေးလျော့နေပေမဲ့လို့လေသူ့အချိန်ကြတော့ကိုတရားတို့တရားနဲ့တွေကို ရဖို့ရဟာဆိုအထုတ်အထုတ်ဖို့ရပဲလေစိတ်လည်းညှို့ပြီးတော့အားလည်းထုံမိပြီးတော့ဒီလိုတရားဒုတိယနာတွေလည်းရပြီးတော့သွားရပါတယ်အဲ့ဒါကိုဗဒံပါဠိတော်နဲ့လည်းသင်မှာနှင်းတော့ပြီးဒီကလာပြသွားပါတယ်ရာထဘောဘောရောက်ပြီးတဲ့ခါကာလကျတော့ဘုရဇင်ဖြစ်စဉ်ခါကာလကမိမိစိတ်ယူပါယုံအစရှိသောအာယုန်တွေ

ဆိုလိုရင်းကတော့ရှိကမဆောင်စည်းခင်ကစိတ်တရားဖြစ်သလိုဖြစ်နေပုံလည်းပဲဒီကာရာထဲမှာပါပါတယ်အခုယာနာဖြစ်ပြီးတဲ့ခါကာလကြတော့လည်းပဲအဲ့ဒီစိတ်ငြိမ်ဝပြီးတော့သွားပုံလည်းဒီကာရာထဲမှာပါပါတယ်အဲ့ဒါကိုပေါ်ပြပြီးတော့ဒီကာရာများရုပ်ရုပ်ဆိုပါတယ်မကတောပင်စဒွာရာယံကုတိကာယံပသက်ကိယဒွာရေနာနုပရိယေတိကတံတော်မူဟုံမူဟုံ ဒိဋ္ဌမေကတာမာရာဝီနာဟိတေတံယထာပုရေနေဂီတောတိပညာယနေဝဒူရံကမိတတိမကတောမြောက်ပြီးမကတောစိတ်ဒီဟူသောမြောက်ပြီးစိတ်ကိုမြောက်နဲ့ဥပမာပြုပြီးတော့ဆိုထားပါတယ်စိတ်ဟာမြောက်နဲ့တူလဲတူပါတယ်မဆောင်စည်းလို့ရှိရင် စိတ်ဆိုတာမြောက်လို့ပါမငြိမ်ပါဘူးကွာ မကတောစိတ်တည်းဟူသောမြောက်သည်ပစ္စဒွာရယံတကား၅ပေါက်ရှိသောကုတိကာယံအိမ်ငယ်၌ပတက္ကိယဝင်ရောက်၍မူဟုံမူဟုံခဏမစဲအမြဲမပြဂတိယံတော်ထိပါတိုက်ခိုက်လျက်ဝါလှုပ်ရှားစေလျက်မြောက်ဆိုတာ စေပင်ပေါ်တွေကြောက်ပြီးတကလည်းရောက်ရရောက်ရမှာဟိုကိုင်းလို့ဒီတိုင်းလို့အများအားလှုပ်နေတာပါညင်းညင်းညင်းညင်းစင်စင်နေတဲ့အခါမရှိပါဘူးသူကလှုပ်ရှားနေတာအဲ့ဒါလိုပဲကိုမြောင်းတဲ့တူတဲ့စိတ်ကလည်းပဲတကား၅ပေါက်ရှိတဲ့အိမ်မှာသူနေတဲ့တဲ့တကား၅ပေါက်ဆိုတာလည်းပစ္စတော်ရမျက်စိနားနှာခေါင်းလျှာကိုယ်ဒီတကား၅ပေါက်ကိုဆိုလိုပါတယ်မနောတော်လာကတော့ဘာဝနာပွားများပြီးတော့နေတော့အဲ့ဒါကိုဒီမှာနှုတ်ထားဟန်တူပါတယ်

တခုပြီးတခုလှုပ်ရှားသွားလာနေပါတယ်အဲဒီမှာအနုပရိယေတိလှုပ်ရှားသွားလာနေတယ်ဆိုတော့အဲဒီမထေမှာယခုလောလောဆယ်သွားလာနေသလိုလိုဖြစ်နေပါတယ်နုပရိယေတိကပစ္စုပန်ဝတ္တမဝိပါဖြစ်နေပါတယ်ဒါကြောင့်ဒါကိုသာကထာကဖွင့်ပါတယ်သူကဝတ္တမာနသမိပါတာယစေတဝတ္တမာနဝဆနံဣတဣယာနိုင်ဝတ္တမာနသမိပါတာယပစ္စုပန်နှင့် နိရိအဖြစ်ကြောင့်ဝတ္တမနာဝေစနာဝတ္တမဝိဘာကိုဥဒ္ဒံဆိုရ၏ပစ္စုပန်ကာလနဲ့နီးလို့တဲ့ဒါကြောင့်မို့ပစ္စုပန်ကိုဟောတဲ့ဝတ္တမဝိဘာနဲ့ဆိုထားပါတယ်တဲ့ဝတ္တမကသူက၄မျိုးရှိပါတယ်ဝတ္တောပါရတဝတ္တမဆိုတာပထမကဖြစ်နေတဲ့အလုပ်တစ်ခုဟာနောက်ကိုပြင်ဆောင်တဲ့အခါကာလကြတော့အဲ့ဒါ ပစ္စုပန်နဲ့ပဲသုံးရပါတယ်စောစောစီးစီးကအသားစားနေတဲ့ပုဂ္ဂိုလ်ဟာအသားမစားဘဲနဲ့ကြည်ချောင်လိုက်တဲ့အခါကလာကြတော့မန္တနာခါရတိဆိုပြီးတော့ပစ္စုပန်နဲ့ပဲသုံးရပါတယ်အဲအသားကမစားဘူးလို့ဒီလိုပဲသုံးရပါတယ်ဟောတာဝိရဒပစ္စုပန်နဲ့ဖြစ်နေတဲ့အရာမှမကျင်ဆောင်သမျှကာလပါလုံးဒါကိုပစ္စုပန်ဖြစ်နေသုံးရပါတယ်။ဘာများလို့လဲဆိုတော့ ဒီဟကုမာရာကိလန်ဒီနေရာမှာကလေးတွေကစားတယ်ဆိုကလေးတွေအရင်နေ့ကကစားမယ်နောက်လည်းပဲသူတို့ထပြီးတော့ကစားအောင်ပါယခုလောလောဆယ်တော့ကစားနေတယ်လို့မဟုတ်ဘူးဒါပေမဲ့လို့အဲ့ဒီဥစ္စာမျိုးလည်းပဲအဲဒီနေရာမှာကလေးတွေကစားတယ်လို့သစ္ဆုတ်ပါနဲ့ဝတ္တမနဲ့သူကသုံးရပါတယ်တဲ့ဟာဘောဓဝုဒ္ဒဝတ္တမလို့ခေါ်ပါတယ်ဒီလိုနေသာဘောဓဝတ္တမဆိုတာကတော့အများအားဒီရှိနေတာတွေပပတဒိဋ္ဌာန်ဒီဝိဟာရဒိဋ္ဌာန်ဒီစသည်ဖြင့်အဲ့ဒီလိုဟာမျိုးကတော့ တောင်တွေတီးနေတယ်ဆိုတောင်ကအများကြီးတီးနေတာပေါ့ဒါကြတော့လေအဲ့ဒါလည်းပဲဝတ္တမဝိပဿနာသူသုံးရပါတယ်ပြီးတော့ပါမီပြပစ္စုဝတ္တမဒါကတော့အနီးမှာဖြစ်လို့တဲ့ပစ္စုပိုင်းအနီးဖြစ်တဲ့အတိတ်ပစ္စုပိုင်းအနီးဖြစ်တဲ့အနာကအဲ့ဒီဥစ္စာမျိုးလေဝတ္တမနဲ့သုံးရပါတယ်အခုတော့ကိုပစ္စုပိုင်းအနီးယခုယ ahanan ဖြစ်တဲ့ကာလရဲ့အနီးဖြစ်တဲ့ယ ahanan မဖြစ်ခင်ကဥထုဇဉ်ကာလကသွားလာနေတဲ့စိတ်ဟာသိမဝေးသေးဘူးဒါကြောင့်မို့ဒီပစ္စုပန်နဲ့

ကျက်စားလျက်နေခဲ့လေပြီဟိုရှိတုန်းကကျက်စားခဲ့တာပါအခုတော့ရဟနာဖြစ်နေလို့မသွားတော့ပါဘူးမကတာစိတ်တည်းဟူသောအိုမြောက်တွန်သိမိဒိဋ္ဌယတ္တိပါလောမာရာဝိမပြေးပါလင်ဟမ်ရတော့တဲ့မပြေးနဲ့တော့လေစိတ်ကိုဟိုပြောတဲ့စကားဖြစ်ပါတယ်ကာသမာဘဲကြောင့်ဒီမူက တရားသမားခြင်းကြောင့်သေသင်ဤတန်ထိုအတဘောတိဟုသောအဤခုရေယာတာရှင်းနိုင်ကြသောနာမဟုတ်တော့သည်သင်နေရာဖြစ်တဲ့ဒီခန္ဓာအိမ်ကြီးကလည်းပဲရင်ကတော့မဟုတ်ဘူးတဲ့ရင်တော့ကတော့ပိတ်ဆို့စီတာမရှိဘူးတဲ့တကားပေါက်တွေအကုန်ပွင့်နေထွက်ကျင်ရတဲ့ထွက်ဝิญညာဝင်ရတယ်တဲ့အခုထွက်ကျင်ရထွက်ဝิญညာဝင်မရဘူးတဲ့ခုငါပိတ်ထားပြီတဲ့မျက်စိကလည်းပဲ ထွက်ခြင်းလည်းမထွက်ရအောင်နားကလည်းထွက်ခြင်းလည်းမထွက်ရအောင်လို့ငါပိတ်ထားပြီအရင်ကနဲ့မတူတော့ဘူးလို့ဒီလိုဆိုလိုပါတယ်တွန်သင်ကိုပညာရပညာဖြင့်နေကိတော်နှိယပြီးနှိယပြီးသည်အပြီးရှိသင်ကိုဝိပဿနာပညာအရိယာမေပညာဖြင့်နှိပ်ဖမ်းမိနေပြီတဲ့သင်မလုံးနိုင်တော့ဘူးလို့ဆိုလိုပါတယ်သာသမာအထွတ်ကြောင့်တွန်သင်သည်ဒူရံ ဝေစွာဝါဝေသောရသော နေဝကမိတ်တသိမသွားလက်တံတည်းမင်းဝေစွာမသွားနိုင်တော့ဘူးတဲ့ဝေစွာသွားဆိုပါလို့ဆိုရင်ဒီဘဝကပြီးရင်ဟိုဘဝဟိုကပြီးဟိုဘဝဒီလိုသွားတာပဲဆိုပါတယ်အခုတော့ဒီဘဝဆုံးလို့ရှိရင်ချင်းဒါသုရိစိတ်ဆုံးတာနဲ့နောက်ကိုစိတ်သင်မပြရတော့ပါဘူးအဲ့ဒါကိုယူပြီးတော့နောက်ဘဝနောက်ဘဝတွေသင်သွားကြလမ်းမရှိတော့လမ်းဆုံးပြီလို့ဘယ်လိုယူရပြီးတဲ့ကနေဝဒူရန်ကမိတ်တရီတွင်သင်ဒီဒူရန်ဝေစွာဝါဝေစွာရသော ဒေဝကမိတတိမသွားရလတန်တည်းဆိုပြီးတော့ဒီဥရံဂါထာကိုကျွေးရင်ပါတယ်တဲ့ဒီထဲမှာအထာဂတာဖွင့်ကတော့ကိုအထူးတယောက်သားစရာသိပြီးမရှိပါဘူးခုနကပြောကြတာပါတော့ပါပြီအဲအချိန်လည်းပဲအဲ25မိနစ်ကြာတော့ပါပြီဆိုဖြစ်တော့ကြောင့်ဒီကိုရားကြီးတော့တယောက်သားခဲ့တော့ဒီညိုပဲမှတ်သားဝယ်များနေတယ်ကွာအချမလဲထားပြီးတော့ဒီညိုမှတ်သားဝယ်ပေါ်များစွာတို့နဲ့ပြည့်စုံတော့ သီရကထာအထကထာကြားမြတ်ကိုဆင်ရောက်ရာရမှာစ၍တပေါင်းဤညီညွတ်စွာဝမ်းမြောက်ဝမ်းသာနှင့်သံဃာနာတင်ကြပါသို့သက်တော်ရှိရှင်ဖျားတို့